မစင်မချင်းမစင်မချင်းသောတလျင်ပြုလျင်ပူပန်ရမစင်မချင်းသောတလျင်ပြောလျင်ပူပန်ရစင်ချင်းမကူရေနွေးပူတောက်မူပူလောင်ရစင်ချင်းမကူစားဝယ်ပူစားမူပူလောင်ရ ဆင်ခြင်နှိုင်းဆပြုတက်ကကင်းရပူနောင်တဆင်ခြင်နှိုင်းဆပြောတက်ကကင်းရပူနောင်တဆင်ခြင်နှိုင်းဆဆုံးဖြတ်ကကင်းရပူနောင်တာတဲ့အဲ့ဒီမှတ်သားစရာစကားလေးတွေ ဇတ်အထကရာဒုက္ခနိပါဒသင်္ကာလဇတ်ကိုဖတ်ကြည့်တဲ့အခါတော့အဲဒီမှတ်ချက်စကားလေးတွေမှတ်သားစရာစကားလေးတွေရှားမိတယ်သင်္ကာလဇတ်တဲ့ရှိကပေါ့လေခိမွန်တာတောင်အရမှာ ရွှေကိုကြီးတစ်ခုရှိတယ်အဲ့ဒီရွှေကူထဲမှာရှင်သိအမေရဲ့အဖေရဲ့အဲ့ဒီရှင်သိလင်မယားနှစ်ယောက်ရဲ့သားခုနှစ်ယောက်ရဲ့သမီးလေးရှင်သိမလေးတကောင်ရဲ့ပေါင်းတော့10ယောက်ပေါ့လေနေကြတယ်အဲ့ဒီ ရှင်သေးတွေနေတဲ့ရွှေကူရဲ့အနီးအနားမှာငွေတောင်ကြီးတစ်တောင်ရှိတယ်။အဲ့ဒီငွေတောင်ပေါ်မှာဖန်နဲ့ပြီးနေတဲ့လိုင်ကူတစ်ခုရှိတယ်။အဲ့ဒီလိုင်ကူထဲမှာမိခွေးတစ်ကောင်ကနေတယ်။မိဘနှစ်ပါးရှိနေတုန်းကတော့အဲ့ဒီမိခွေးကအခွင့် မတာဘူးအခွင့်မရဘူးတဲ့မိဘနှစ်ပါးမိဘနှစ်ပါးဖြစ်တဲ့အဲ့ဒီရှင်သေးကြီးနဲ့ရှင်သေးမကြီးတည်သွားတဲ့အခါအဲ့ဒီမြေခွေးကသူ့လိုချင်တဲ့သူ့ချောင်းနေတဲ့သူ့မျောလင့်နေတဲ့သူ့စောင့်စားနေတဲ့အခွင့်အရေးရလာတယ်အဲ့ဒီရှင်သေးအထီးခုနှစ်ကောင်ပေါ့တားခုနှစ်ယောက် သားခုနှစ်ကောင်ကညီမလေးကိုအဲ့ဒီလှိုင်ကိုထဲမှာပဲထားခဲ့ပြီးတော့သူတို့ခုနှစ်ယောက်ကတော့အစာရှာထွက်သွားကြတယ်အစာရှာထွက်သွားကြတဲ့အချိန်မှာအဲ့ဒီညီခွေးကအခွင့်ကောင်းရတာကို အခွင့်ကောင်းရတာမို့ရှင်သေးကသူနေတဲ့ဖန်ကူတွေကနေဆင်းလာပြီးတော့ အဲ့ဒီရှင်သေးမှနေတဲ့ရွှေလိုင်ကူတက္ကနာမှာလာပြီးတော့ရှင်သေးမှကိုရှင်သေးမှလေးကိုပြောတယ်ရှင်သေးမှလေးသင်ကလည်းပဲခြေလေးကြောင်းရှိတာပဲငါကလည်းခြေလေးကြောင်းရှိတာပဲသင်ကငါရဲ့မယားဖြစ်ပါငါကသင်ရဲ့လင်ဖြစ်ပါမယ်ငါတို့နှစ်ဦးဒီလိုဒီချိန်ကစပြီးတော့ငါတို့ အဲဒီလိုညီညီညွတ်ညွတ်ဝမ်းမြောက်ဝမ်းသာနဲ့လင်မယားဖြစ်နေတည်ကြရအောင်နော်တဲ့ဒီအချိန်ကစပြီးတော့သင်ကငါရဲ့အလိုဆန္ဒကိုပြည့်ပြီးပါအဲ့ဒီလိုသူကလာပြောတဲ့လာပြောတဲ့အခါတော့အဲ့ဒီရှင်သေးမလေးကဒီရှင်သေးဆိုတာကခြေလေးချောင်းရှိတဲ့တရဝါတွေထဲမှာအညံစာအယုတ်စား တရဝါပဲသရောင်းစားလို့စန္ဒာလတတိတော်တဲ့ဒွန်စန္ဒာသူရောင်းစားလို့အဆင့်အတန်းပဲတဲ့သရောင်းစားနဲ့တူတာပဲတဲ့ခြေလေးချောင်းတိရစ္ဆာန်လောကရုပ်နေနေပေါ့အောက်တန်းကြတယ်ပေါ့ငါတို့ကမင်းမျိုးလို့သမုတ်ခံရတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေပဲရှင်သေးဆိုတော့တော်ဘရင်ပေါ့လေ ရင်းမြတ်တဲ့ပုဂ္ဂိုလ်တွေပဲသူကငါ့ကိုဒီလိုလာပြောတယ်ငါအဲ့ဒီလိုခုနငါတို့အခြေအနေနဲ့မလျော့ပတ်မသိမ့်တော်တဲ့စကားကိုလာပြောတာကြားတာငါရှက်တယ်ငါသေပဲသေလိုက်တော့မယ်ငါအသက်မရှိဘဲနဲ့အသက်အောင်ပြီးသေလိုက်တော့မယ်သူ့ကိုယ်သူသူ့ဘဝသူမကြည်မနက်ဆက်ဆုပ်ပြီးတော့ရှက်ပြီးတော့ပေါ့လေ တည်တော့မယ်သူဆုံးဖြတ်လိုက်ဆုံးဖြတ်ပြီးတော့ပြန်တွေးတယ်။အော်ဒီလိုတည်လို့လည်းမကောင်းသေးပါဘူး။ငါအကူကြီးတွေလာပါစေအောင်။ငါအကူကြီးတွေလာပြီးမှငါအကူကြီးတွေကိုဒီအကြောင်းပြောပြီးမှငါတည်လိုက်တော့မယ်။အဲ့ဒီလိုသူကတွေးပြီးတော့နေလိုက်။ဟိုမြေကြီးကလည်းပဲဟောငါပေါ့ငါဒီလိုပြောလိုက်တာစိတ်ဆိုးသွားပြီချင်းနေ။အဲ့ဒီလိုတွေးပြီးသူစိတ်မကောင်းဖြစ်ပြီးသူ ဖန်ကူထဲမှာပြန်ပြီးတော့အိတ်အဲ့ဒီအချိန်မှာအကူရကောင်ဖြစ်တဲ့ရှင်လေးတကောင်ကပြန်လာအဲသူကဆင်းတို့ကျွဲတို့အဲ့လိုတရားကြီးတွေသူတို့စတဲ့တရားတွေပေါ်လေဖန်ပြီးကြိုက်တတ်စားချင်အသားကိုလည်းပဲသူညမလေးအတွေ့ယူလာညမလေးအော်ဒီမှာစားစားအသားကိုကြီးမစားတော့ပါဘူး ဘာဖြစ်လို့လဲဘာဖြစ်လို့လဲရမှာလဲဒီခုနညီကွေးကလာပြီးတော့ဒလိုဒလိုပြောတယ်အဲ့ဒါကြောင့်သေတော့မယ်အဲ့ဒီတည်းသူကလောကစကားနဲ့ပြောလို့ရှိရင်တော့မယားချင်ဓာကြည့်ဆိုသလိုပါပဲအခုဟာတော့ညမချင်ဓာကြည့်ပေါ့လေအကြည့်ကျဒေါသတွေထွက်ပြီးတော့ဒီမိခွေးယုတ်ကများငါညမကိုမတူးမတန် လာပြီးတော့ပြောရတယ်လို့အဲ့ဒီလိုသူကစိတ်ဆိုးပြီးတော့ဘယ်မှာလဲအဲ့ဒီမိကွေးဆိုတော့ကောက်ပေးတာဒီမှာလေးကိုကြီးဟိုမှာလှမ်းချလိုက်ပါလားဟိုငွေတော်ပေါ်မှာကောင်းတယ်မောကောင်းတယ်မှာခက်တိတ်နေလိုက်တာမတွေ့ဘူးလားအေးဟုတ်ဟုတ်အဲ့ဒီတူကသွားတယ်သွားပြီးတော့ဒီခါလေးကဘောသားကထွက်နေတာဟုတ်အရှိန်အဟုန် ပြင်းထန်စွာနဲ့သူကခုန်ပြီးတော့ပြေးပြီးတော့အုပ်တာအုပ်တဲ့အခါတော့သူကကောင်းကင်ရဲ့ပုံမှာသူကအိတ်နေတယ်ထင်တာကိုတကယ်တော့အဲဒီဖန်ကူထဲမှာအိတ်နေတာဆိုတော့ဖန်ကအကြည်ဆိုတော့မြင်နေရတာပေါ့အဲ့ဒီတင်အဲ့ဒီဖန်ကူနဲ့ရင်ဘတ်နဲ့တိုက်ပြီးတော့အကြီးကျယ်တိုက်ပြီးတော့အဲတည်သွားရောတည်သွားပြီးတော့အဲတောင်ရှိလျှော့ကြတော့တောင်ရှိရောက်သွား နောက်တစ်ကောင်ကပြန်လာတယ်ပြန်လာတဲ့အခါလဲဒီလိုပဲညီမလေးရေးစားရင်မစားတော့ပါဘူးကြီးဟောမစားတော့ပါဘူးဆိုပြီးတော့ပြောပြပေါ့လေဒီလိုပဲဆိုတော့သူကလည်းအဲ့ဒီလိုပဲသွားပြီးတော့ခုံအုပ်တဲ့အခါတော့သူလည်းသေဝဲဝင်သွားတာပါအဲဒုတိယတစ်ကောင်သေပြန်ရောတောင်ချေရောက်သွားပြန်လို့နှကောင်အဲ့ဒီတောင်ချေမှာသေနေတတိယတစ်ကောင်လည်းဒီတိုင်းသတုထတစ်ကောင်လည်းဒီတိုင်းပစ္စမတစ်ကောင်လည်းဒီတိုင်း စတ္တမအကောင်လည်းဒီတိုက်မယ်6ကောင်ကအဲ့ဒီလိုပဲသေသွားကုန်ကြနောက်ဆုံးကြတော့ဖရာလောင်းဖရာလောင်းကအဲ့ဒီမိသားစုထဲမှာမြေခွေးဖြစ်သူ့ရဲ့သူကအကြီးဆုံးပေါ့အဲ့ဒီသာသမီရှိကောင်နဲ့မှသူကအကြီးဆုံးပြန်လာတဲ့ကောင်တော့သူညမလေးသူရှိကသူညီတွေပြောသလိုကျွေးပေါ့ကျွေးတဲ့ကမစားဘူးဘာဖြစ်လို့လဲဒီလိုပဲလာပြောတယ် ။ဒါပြောတဲ့ကသူစင်လာသူလည်းဒေါသထွက်တာပေါ့။ဒါပေမဲ့ဘုရားလောင်းဆိုတာကလေဘဝရောက်ရောက်သူပြိဿံဘဝရောက်လဲအတိညာကြီးကျယ်တာပဲ။စဉ်းစားတယ်။အင်းဒီမြေခွေးကငါညမပြောတယ်ကောင်းကင်မှာ အိတ်နေတယ်ပြောတယ်။ဒါကောင်းကင်မှာိတ်တယ်ဆိုတာဒါမဖြစ်နိုင်ဘူးမြေခွေးကောင်းကင်မှာရက်တည်လို့မရနိုင်ဘူးအင်းဒါဖန် ဖန်ခုထဲမှာအိတ်နေတာဖြစ်မယ်ငါညီတွေကမသိကြဘူးမသိကြတဲ့အတွက်ဒီလိုစူးစမ်းဆင်ခြင်နိုင်တဲ့ဉာဏ်မရှိတဲ့အတွက်ငါညီတွေကတော့ပေပွဲဝင်ကုန်ကြတာဖြစ်မယ်သူအဲ့ဒီလေသူတောင်းချေထိသွားတယ်ဟုတ်တယ်သူညီသူညီ6កောက်သေးနေတဲ့အလောင်းတွေတွေ့အဲ့ဒီလေဘုရားလောင်းကဒီမြေပွဲကိုသူကသေအောင်လုပ်မှာဟိုသေအောင်လုပ်တဲ့ကောင်တော့ ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဆိုတော့ဉာဏ်နဲ့သူကလောက်တာပဲဒီမြေကိုယ်ဟာသူတက်တဲ့လမ်းကြောင်းသူဆင်းတဲ့လမ်းကြောင်းကိုသူရှာတယ်။ဘုရားလောင်းရှင်ပြရရှာတဲ့အခါတွေ့တွေ့တဲ့အခါတော့အဲ့ဒီလမ်းကြောင်းအတိုင်းသွားပြီးတော့အကြီးကျယ်ရှင်ပြဟိဟောက်လိုက်တာ အတန်ကိုအင်မတန်တတော်လုံးဆူညံတော့ဖိတ်ဟောင်းလိုက်မြေကြီးတွေရောကောင်းကင်တွေရောအကုန်တုန်ကြီးသွားတာအဲ့ဒီတင်ခုနဟန်ကူထဲမှာရှိနေတဲ့မြေခွေးကအကြီးအကျယ်ကြောက်ပြီးတော့အဲ့ဒီထဲမှာပဲနှလုံးကွဲပြီးတော့ရင်ကွဲရင်နှလုံးကွဲသွားပြီးတော့ဒီဘွဲဝင်သွားတယ်အဲ့ဒီတင်ဘုရားလောင်းအဲ့ဒီရှင်လေးက ပြောတဲ့စကားပေါ့လေပြောတဲ့စကားဘုရားပြန်ပြီးတော့မိန့်တော်မူတဲ့စကားအတမိခိတကမ္မန္တံတုရိတာပိနိပါတိနံသာနိကမ္မာနိတပင်တိဥနံဝသောဟိတံမုခိအတမိခိတကမ္မန္တံမစူးစမ်းမစင်ကျင်ပဲနဲ့ပြုလုပ်တဲ့အမှုရှိသူရှိတော်တဲ့တုရိတာပိပါတိနံ အစောတလျင်ပြေဝင်ပြုလုပ်လေရှိသူကိုသာဏိကမ္မာနိသူ ပြုလုပ်တဲ့လုပ်ငန်းတွေကကိစ္စတွေကတက်ပင်တိပူလောင်စေတတ်ကုန်၏တဲ့မစူးစမ်းမစင်ញံပဲနဲ့အစောတလျင်ဆုံးဖြတ်ပြီးတော့ပြုလုပ် တက်မယ်ဆိုရင်ပြုလုပ်မယ်ဆိုရင်အဲ့ဒီလုပ်ငန်းကိစ္စကအဲ့ဒီအလုပ်ကအဲ့ဒီလုပ်ရက်ကသူ့ကိုစိတ်ပူလောင်မှုတွေပင်ပန်းမှုတွေဒုက္ခတွေပြီးတော့တာပဲကိမိဝဥပမာပဲကဲ့သို့နိဟုမူမုခေပါဇ၌အဇောဟိတံမြူအပ်သောတောက်အပ်သောဥဏ္ဏပူလောင်ဥဏ္ဏဤဝပူလောင်နေတဲ့ အစားစရာတောက်စရာ ကဲ့သို့ပေပြီပေရီတဲ့စားစရာတောက်စရာကိုစားလိုက်ပြီတောက်လိုက်ပြီဆိုလို့ရှိရင်ဒါပူသလားအေးသလားလို့မစူးစမ်းမစင်ရင်ပဲနဲ့တောက်လိုက်မယ်ဆိုရင်အဲ့ဒီပူလောင်နေတဲ့ရေနွေးဘူးဆိုလည်းရေနွေးဘူးစားစရာအပူဆိုရင်လည်းစားစရာအပူကပါဇက်ကိုနံပါတ်1ပူတယ်နံပါတ်2လေရောင်းကိုပူပူစေတယ်နံပါတ်2နံပါတ်3အနေနဲ့ဝမ်းပိုက်ကို ပူလောင်စေတော့တာပဲဒုက္ခတွေရောက်စေတော့တာပင်မတော့တာပဲအဲဒီဇတ်တော်ထဲမှာပါတဲ့ဂါထာအယခုနကလင်္ကာလေးတွေကမှတ်ချက်ချပြီးတော့အဲ့ဒီလင်္ကာမှတ်သားစရာအတိပ္ပယ်လေးတွေပေါ်လာတာပဲမစင်မချင်းစောတလျင်ပြုလျင်ပူပန်ရာ မစင်မချင်းစောတလျင် ပြောလျင်ပူပန်ရဆင်ញမတဲ့အစောတလျင် မလုလိုက်ပါနဲ့ဆင်ញမတဲ့အစောတလျင် မပြောလိုက်ပါနဲ့မစင်မချင်းအစောတလျင်ပြောလိုက်ရင်ပြုလုပ်လိုက်ရင်နောင်လာမဲ့ဆိုးကျိုးကမကောင်းဘူးလို့ကိုယ့်ကိုဒုက္ခပေးတယ်ကိုယ့်ကိုညှင်းဆဲတယ်နှိပ်စက်တယ်ကိုယ့်ကိုပူလောင်စေတယ်ပင်ပန်းစေတယ် စင်ကျင်မကူရေနွေးဘူးတောက်မှုပူလောင်ရာမစုစမ်းမစင်ကျင်ဘဲနဲ့ယူနွေးဘူးကိုရေအေးထင်ပြီးရေနွေးအေးထင်ပြီးတောက်တလိုက်ပူပြီးပေါ်ပါဇက်လဲပူလက်ချောင်းလဲပူပိုက်လဲပူအဲဒုက္ခတွေကြီးကြီးရောက်ကုန်ရောစင်ကျင်မပူစင်ကျင်မကူစားဝယ်ပူစားမှုပူလောင်ရာစားရထမင်းပဲဖြစ်ဖြစ်ဟင်းပဲဖြစ်ဖြစ်မစင်ကျင်ဘဲနဲ့ ဆင်ញင်မှုရဲ့ဆင်ញင်စဉ်းစားမှုရဲ့ကူညီကိုမယူဘဲနဲ့အဲ့ဒီစားဝယ်ကိုစားလိုက်မယ်ဆိုလို့ရှိရင်လေပါဇက်ပူရတယ်လေချောင်းပူရတယ်ဝမ်းပိတ်ပူရတယ်ဟောဒုက္ခတွေရောက်တော့တာပဲအဲ့ဒီဥပမာလိုပါပဲတဲ့မစင်မချင်းအစောတလျင်ပြောမိရင်ပြုလို့မိရင်ဒုက္ခတွေတွေ့တတ်တယ် အဲပြောပြီးမှနောင်တတွေရတတ်တယ်ဒါကြောင့်နောင်တတွေမရရအောင်ဒုက္ခတွေမတွေ့ရလေအောင်ဆင်ញင်နှိုင်းဆပြုတတ်ကကင်းရပူနောင်တာတဲ့ဆင်ញင်နှိုင်းဆပြီးတော့လှုပ်ရှားရှိတဲ့ကိစ္စတွေလှုပ်တတ်ရတယ်တဲ့ဒါမှနောင်တပူပန်မှုနဲ့ကင်းဝေးရတာတဲ့ဆင်ញင်နှိုင်းဆပြောတတ်ကကင်းရပူနောင်တာတဲ့ဆင်ញင်နှိုင်းဆပြီး စကားပြောတတ်မှာတဲ့လုံတဝိပါမှုတွေကင်းရတာတဲ့မစင်ရင်မနိုင်စာပဲနဲ့ပြုလို့ရင်ပြောဆိုရင်နောင်တတွေကနောင်တပူပန်မှုတွေကနောက်ကတတိတတိတန်းကြီးပဲတွဲပြီးတော့ပါလာတာပဲနောက်ကကပ်ပါလာတာပဲစင်ရင်နိုင်စဆုံးဖြတ်ကကင်းရပူနောင်တာတဲ့စင်ရင်စင်ရင်စင်စင်စင် ဆင်ရင်ဆင်ရင်ပြီးနိုင်နိုင်ဆာနိုင်နိုင်ဆာကနိုင်နိုင်ချိန်ချိန်နဲ့ဆုံးဖြတ်တတ်ရင်နောင်တပူပန်မှုတွေကင်းရတယ်တဲ့မြတ်စွာဘုရားရဲ့အဝိနိကဂုဏ်တော်ထဲမှာပါတယ်ပါတယ်ဘုဒ္ဓတပကဝတ္တသဗ္ဗံကာယကမ္မညာနာပုပ္ပင်ကမ္မညာနာနုပရိဝတ္တံသဗ္ဗံဝစီကမ္မညာနာပုပ္ပင်ကမ္မညာနာနုပရိဝတ္တံ သဗ္ဗမနောကမ္မညာနာပုပ္ပင်္ဂမညာနာနုပရိဝတ္တံမြတ်စွာဘုရားရဲ့ပြုလုပ်သမျှကာယကံမှုအားလုံးပြောဆိုသမျှစကားအားလုံးကြံတွေးသမျှအကျံအစီအားလုံးဟာဉာဏ်ရှိသွားရှိတယ်ဉာဏ်ရှိတန်းတင်တယ်ညံ့နောက်ကိုအဲ့ဒီကာယကံဝစီကံမနောကံမှုအားလုံးကလိုက်ရတယ် ဒီတော်တို့ဘဝမှာ ပြန်စဉ်းစားကြည့်လို့ရှိရင်အဲ့ဒီလိုမစင်မချင်းအစောအစောတလျင်ပြုလို့မိလို့မစင်မချင်းအစောတလျင်ပြောလိုက်မိလို့မစင်မချင်းအစောတလျင်ဆုံးဖြတ်မိလိုက်လို့ကိုယ်မှာစိတ်ဆင်းရဲမှုတွေနောင်တပူပန်မှုတွေအဲ့ဒီလို အဖြစ်မျိုးတွေနဲ့တွေ့ကြုံကြရတာလည်းရှိခဲ့ကြပါတယ် အဲ့ဒါတွေကိုမိမိတို့ဘဝနောင်ပြန်ပြီးတော့မတွေ့ကြုံရအောင်မခံစားရလေအောင်အဲ့ဒီခုနလဇတ်တော်မှာပါတဲ့ဂါထာအတိုင်းစင်စင်ချင်းချင်းနိုင်နိုင်ချင်းချင်းနိုင်နိုင်ဆဆပြုတတ်ကြမယ်ဆိုရင် ပြောတတ်ကြမယ်ဆိုရင်ဆုံးဖြတ်ကြဆုံးဖြတ်တတ်ကြမယ်ဆိုရင်မိမိတို့ဘဝမှာနောင်တပူပန်မှုတွေကင်းပြီးတော့ အေးအေးချမ်းချမ်းစိတ်ချမ်းချမ်းသာသာမပင်မပန်းမဲ့နဲ့ကိုလိုချင်တဲ့လုပ်ငန်းကိစ္စတွေပြီးစီးအောင်မြင်မယ်ပြီးစီးအောင်မြင်ဖို့ရမပြောခင်မှာစင်ကျင်နှိုက်ဆမှုလေးပါအောင်လေ့ကျင့်တည်ကျင့်ပေးရပါတယ်မပြုလုပ်ခင်မှာစင်စင်ချင်းချင်းနှိုက်နှိုက်ဆဆနှိုက်နှိုက်ချင်းချင်းပြောတတ်အောင်လေ့ကျင့်ပေးရပါတယ် မဆုံးဖြတ်ခင်မှာမကြံတွေးခင်မှာစေစဉ်ချင်းချင်းနိုင်နိုင်ချင်းချင်းနိုင်နိုင်ဆဆနဲ့ကြံတွေးတတ်အောင်ဆုံးဖြတ်တတ်အောင်အဲလေ့ကျင့်လေ့ကျင့်ပေးရပါတယ်အဲဒီလိုလေ့ကျင့်ပေးနိုင်ရင်တော့ကောင်းကျိုးတွေကမိမိထံမှာရောက်ရှိလာမှာပဲမိမိတို့ဘဝမှာလည်းပူလောင်မှုတွေကင်းပြီးတော့အေးအေးချမ်းချမ်းနဲ့တည်တည်ငြိမ်ငြိမ်နဲ့မိမိတို့ဘဝခရီးလမ်းကို ဖြတ်သန်းနိုင်မှာပါပဲ။